အခန်းကြီး7အငယ်1မှ9အေဖရင်အမျိုးသားတို့သည်စီဝေး၍မြောက်သို့ခြီသွားလျင်ရေပတအားတင်းသည်ငါတို့ကိုမခေါ်ဘဲအာမုံအမျိုးသားတို့ကိုအဘဲကြောင့်တိုက်ချင်းငါတော်သည်နီတင်းအင်ကိုတင်းအပေါ်မှာမိရှုမိဟုဆိုကြတော့ရေပတကငါနှင့်ငါ၏လူတို့သည်အာမုံအမျိုးသားတို့နှင့်ကြီးသောအမှုရှိစဉ်ခါတင်တို့ကိုငါခေါ်တော်လဲ သင်တို့သည်အမ္မုန်လူတို့လက်မှငါ့ကိုမကယ်မနှုတ်ဘဲနေကြ၏။မကယ်မနှုတ်ကြောင်းကိုငါသည်သိမြင်သောအခါ၊ကိုယ်အသက်ကိုစွန့်စားလျက်၊အမ္မုန်အမျိုးသားတို့ကိုတိုက်ခြင်းငှါသွား၍၊ထာဝရဘုရားသည်သူတို့ကိုငါ့လက်၌အပ်တော်မူ၏။သင်တို့သည်ငါ့ကိုတိုက်ခြင်းငှါအဘယ်ကြောင့်ယနေ့လာကြသနည်းဟုပြောဆိုပြီးလျှင်၊ဂိလဒ်ပြည်သားအပေါင်းတို့ကိုစုဝေးစေ၍၊ဧဖရိမ်အမျိုးကိုတိုက်ကြ၏ ဧဖရိမ်လူတို့ကသင်တို့သည်ဧဖရိမ်အမျိုးမနာရှေအမျိုးတဲကထွက်ပြေး၍အမျိုးမစစ်သောသူဖြစ်သည်ဟုဂိလပြည်သားတို့ကိုကဲ့ရဲ့ပူးသောကြောင့်ဧဖရိမ်လူတို့ကိုလှုပ်ကြံကြ၏ဂိလလူတို့သည်ဧဖရိမ်လူတို့ရှေ့မှယော်ဒန်မြစ်ကူးရအရက်တို့ကို စီးတား၍ပြေးလွတ်သောဧဖရိမ်လူကကူးပြရစီဟု အခွင့်တောင်းသောအခါဂိလလူတို့ကတင်းသည်ဧဖရိမ်မျိုးသားဖြစ်တော်ဟု မေးစစ်တော့သူကမဟုတ်ပါဟုဆိုလျက်သူတို့ကရှိဘောလက်ဟုသော စကားကို ပြောတော့ဟုဆိုတော့အေဖရင်လူသည်ထိုစကားကိုပြီးအောင်မပြောတတ်ဖဲတိဘောလက်ဟု ပြော၏ထိုတို့ပြောသောသူကိုဖမ်းဆီး၍ယော်ဒန်မြစ်ကူးရအရ၌တတ်ကြ၏ထိုအခါအေဖရင်အမျိုးသား4200တည်ကြ၏ဂိလပြည်သားယေဖသက်သည်ဣဒရေလအမျိုးကို6နှစ်အုပ်ဆိုးပြီးမှ တည်၍ဂိလန်မြို့တစ်မြို့၌တင်းကြိုလေ၏အငယ်၈မှ15ရေပသန်နောက်မှဘဲလင်မြို့သားဤပဇံသည်ဤဒေလအမျိုးကို အုပ်ဆိုး၏ထိုမင်းသည်သား30တမီ30ရှိ၏တမီများကိုအခြားတစ်ပါးသို့ဆေလွတ်၍ချွေးမ30ကိုတင်ထား၏ဤပဇံသည်ဤဒေလအမျိုးကို9နှစ်အုပ်ဆိုးပြီးမှတည်၍ ဗဲလင်မြို့၌တင်းကြိုလေ၏ဤပဇံနောက်မှဇာဘူးလုံအမျိုးသားအေလုံသည်ဤဒေလမျိုးကိုဆယ်နှစ်အုပ်ဆို၏ထိုမင်းတည်၍ဇာဘူးလုံခရိုင်အာဇလုံမြို့၌တင်းကြိုလေ၏အေလုံနောက်မှပိရတုံမြို့နေဟိလေလဤသားအာဘဒုံသည်ဤဒေလအမျိုးကိုအုပ်ဆို၏ထိုမင်းသည်သား40မြေး30ရှိ၍ သားမြေးတို့သည်ခုနှစ်ဆယ်သောမြဲတငယ်တို့ကိုစီးကြ၏ပြည်သူမျိုးနေဟိလလတာအာဘရုန်သည်ဤဒေလအမျိုးကိုရှစ်နှစ်အုပ်ဆိုးပြီးမှတည်၍အေဖရင်ခီယိုင်ပြည်သူမျိုးအာမလက်တောင်ပေါ်မှာတင်းကြိုလေ၏